ဒီနေ့6ရက်တလ2022ခုနှစ်နေ့ဦးအကျိုးတရားအလှူဝဲဘုရင်တို့ညတရားဝဲကတော့ဒီနေ့နောက်ဆုံးပေါ့နော် အဲ့တော့ဒီနေ့ဟာမြတ်စွာဘုရားရှင်45ဝါကာလပတ်လုံးဟောတော်မူခဲ့တဲ့တရားတော်ကောင်းမြောင်များစွာတဲကအာယုဒနိကေမဟာဝေကသံယုတ်ပါဠိတော်ကလာရှိသောသမာဓိဝေကလာရှိတဲ့သမာဓိတုတ်တံကိုအရှိခံပြီးတော့သစ္စာတရားတွေဟောကြားနာကြားအကျဉ်းချုပ်ကြမှာဖြစ်ပါလေ ဒါကြောင့်မလို့ဤသစ္စာတရားတွေကိုဟောကြားနာကြားကြည်ညိုကြရမှာမို့လို့ဤတရားတော်မြတ်ကိုဟောမိပေးတော်မူသောဘုရားရှင်ဝန်အာယုံယူ၍ဘုရားနုဒတိပွားများကြမယ်လက်အိုရှိပြီးဘုရားအာယုံယူထားသင်္ဇောတိတောကရုဏိနပရံပရဒ္ဓမဝဟောကရောပ ရာနိဗ္ဗာနံဩသစ္စာဒုက္ခရာကရံနာထောငါဤကိုယ်ွယ်ငါကိုကဲ့သိငါနေမရှာလူနာမြတ်တို့ဤဘုဇာယတဆုဖြစ်တော်မူသောဘုရားရှင်ကိုယ်တော်မြတ်ကြည်သည်ကာရုဏ်ဉာဏတတဝါခဘိဆင်းရဲခြင်းကိုလောမင်းမြင့်ပြသနာတော်မူလတ်တော်မှာကရုဏာတော်သည် ဒီသောတိတော်မရှောင်းသာအောင်ခါကထထနိုးသောအတ္တိဖြစ်၍အရောပယတနိဗ္ဗာန်လလန်းမီလောက်အနိရောက်လည်းရဲ့မြတ်မာမြုပ်ရံမြတ်နိဗ္ဗာန်ကိုဟောတေဇာလွတ်တကူလမ်းမယူပဲဘုလိုတွေ့တာပဲဆွန်ပါ၍ဒုက္ခရတမန်လူမြားကမကြံအောင် ထူးခြားလွန်ခဲ့ဖြစ်ခြင်းတော်မူသောပါရမီတော်မြတ်ကိုကရကာရတော်လေးသိရှိကိကတသိမြချိန်သိရင်စင့်စဉ်ဖြစ်ခြင်းတော်မူလည်းရဲ့ပရဒံသူရဘာတို့၏အကျိုးကိုအာဝဟောကိုစင်ရမှုလေးလျိုးရှုလည်းရဲ့အမှုလပလုံးရွတ်ဆောင်တော်မူခဲ့ပါသော တံဘဂဝန္တံမြတ်ကိုကေငေါကိုကဲ၍ငါနဲ့မရှားလူနဲ့မြတ်တို့ဤဩဇာယာတသုဖြစ်တော်မူသော ထိုဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယာမကံယုတ်စုနံဆိုယုံနံစုသာဖြစ်ပါသောဘုရားတပိတော်သည်မေယာမကံ31ဘောင်ဒီသာဤဘက်ကမှနိဗ္ဗာန်ဒီသောတပကံကိုကူးမြောက်လိုကြကုန်သော သာတော်သမီးတော်ဘုရားတော်တို့သည် နမောကာယဝစီမနောရှိနေယဣဇလိညွကြောလက်ဆုံးမူကာရှိကိုဥညွကြပါတော်သည်မြတ်စွာဘုရားဘုရားစင်မှာကုသိုလ်စိတ်တို့ဖြင့်ကုသိုလ်အာယုန်တို့ဖြင့်စိတ်ကိုတွေ့ထိထားဖို့လိုအပ်တယ်နော် စိတ်ကိုကုသိုလ်အာယုံဖြင့်တွေ့ထိခြင်းလို့အဲ့ဒါလို့ဆိုတယ်ဒီကနေ့ဘာအာယုံနဲ့တွေ့ထိခြင်းအာယုံကအမြဲတမ်းချမ်းသာအဲ့တော့ကုသိုလ်အာယုံนี่ကုသိုလ်စိတ်ကလေးတွေကုသိုလ်တတ္တိလေးတွေဖြစ်နေတယ်လို့ဆိုရင်ထိုးချိန်မှာဖြစ်ခဲ့တဲ့ကုသိုလ်ကံတတ္တိရဲ့ဆွမ်းအားဟာ ဘဝကိုလှပစေတယ်ဘဝမှာဖြစ်စေတတ်တယ်လှပစေတယ်စိတ်နော်ကုသိုလ်နဲ့တွေ့ချီချမ်းသောစိတ်ကြောင့်မိမိရဲ့ကုသိုလ်အာယုံတို့ဖြင့်တွေးချိနေခဲ့သောကုသိုလ်စေတနာတိတတ္တိကြောင့်ဘဝပါဖြစ်တယ်။သပါဘဝလှနော်ပြန်ပြောပါလှတယ် ဘာဖြစ်လို့လှဒီတဲ့ရိုးရိုးပြောကုသိုလ်ရှိတဲ့ပုဂ္ဂိုလ်ပါဘဝလှနှလုံးသားလှနော်ဘဝလည်းလှလည်းနှလုံးသားလှလို့ဘဝလှတာကိုလူတယောက်ဘဝအယုတ်ဆိုးတယ်လို့ဆိုတာဟာတရားဓမ္မတွေဘာဖြစ်လို့နှလုံးသားမလှလို့နော် မိမိရဲ့စိတ်မှဒီစေတနာသရတက်ကလေးကိုစိတ်စဉ်ထဲမှာကပ်ပြီးတော့အမြဲတမ်းတွေးကြည့်နေကြမယ်ဆိုထိုထိုပုဂ္ဂိုလ်ရဲ့စေတနာဟာအိုးတည်ငြိမ်အေးချမ်းပြီးတော့ဘယ်လိုပဲနေရနေရနော်ဘယ်လိုလောကရန်နဲ့တွေ့ရတွေ့ရတည်ငြိမ်နေတယ် ဟုတ်ကဲ့လားဘာဖြစ်တယ်တည်ငြိမ်နေတယ်တည်ငြိမ်အေးချမ်းမှုရှိအဲ့ဒါဟာဘာလို့တည်ငြိမ်ရတယ်လဲဒီပုဂ္ဂိုလ်တယောက်ကြည့်ဘာလို့တည်တည်ငြိမ်ငြိမ်နေနိုင်တယ်လဲဆိုသူ့ရဲ့စိတ်ထဲမှာဘာအာယုန်တွေလွန်ချုံထားလို့ကိုယ်တို့အာယုန်ပေါ့အလုံးချုံပြောရင်လေဘာအာယုန်လဲကိုယ်တို့အာယုန်တို့ဖြင့်အမြဲမပြတ်တည်နေတဲ့ပုဂ္ဂိုလ်ဟာ အချိန်တိုင်းအချိန်တိုင်းမှာစိတ်အင်းငြင်းနေတယ်မဟုတ်လားအချိန်တိုင်းဘာဖြစ်လဲစိတ်ငြင်းအင်းနေထို့ငြင်းနေတဲ့စိတ်ရဲ့တတ္တိကြောင့်ရရှိတဲ့အကျိုးတွေကတော့ဒါအထူးပြောစရာမလိုတော့ဘူးသုဂတိဘဝမှာနိဗ္ဗာန်စီဖို့တည်းကျေးဇူးပြုပါလိမ့်မယ်ကြံပြောဘယ်ဝဘယ်သို့သုဂတိဘဝမှာနိဗ္ဗာန်စီကိုကျေးဇူးပြုသွားမယ် စေတနာလေးတော့နော်စေတနာတလုံးအမျက်ဆုံးနဲ့ဘာတလုံးနဲ့စေတနာတလုံးအမျက်ဆုံးနော်မိမိရဲ့စေတနာတတ္တိကလေးကြီးများများရှိနေထိုတတ္တိရဲ့ဆွမ်းအားတို့ကြောင့်နှလုံးသွေးကြည်ပြီးတော့အလိုလိုစိတ်ထဲမှာနေရထိုင်ရတာအားရှိဘယ်လိုနေရမလဲနေရနေရနော်မိမိနေထိုင်ရတဲ့ အချိန်တိုင်းအချိန်တိုင်းမှာဘယ်အကုသိုလ်မှမရှိပဲကိုဟုတ်နော်ဒီတရားအသည့်တို့ပဲတွေးထားတယ်ကုသိုလ်အသည့်တို့ပဲတွေးတည်နေတယ်အမြဲတမ်းကုသိုလ်စိတ်အမြဲတမ်းပေါ်နေတယ်ကောင်းတဲ့အလုပ်တွေပေါ်မှာအမြဲမပြတ်မွေးပျော်နေကြတဲ့ယဟန်သံဃာမြို့သားအမျိုးသမီးဒီလရှင်ထို့တို့ပုဂ္ဂိုလ်တို့ရဲ့စိတ်နှလုံးသားသည်အမြဲတမ်းဘာဖြစ်နေတယ်ငြိမ်အေးနေတယ်တည်ငြိမ်အေးချမ်းနေတယ်ပြန်ပြောပါနဲ့နေလို့ ကုသိုလ်နဲ့နေလို့ဒါကြောင့်ကုသိုလ်စိတ်တွေခဏခဏဖြစ်အောင်ကြိုးစားထားနော်အိမ်မနေရင်လည်းအထီးကျန်ပြီးမနေစေနဲ့ဟုတ်လားအိမ်မနေတရားဝေတာလည်းဖွင့်တာတရားလေးနာဟိုဖះရှိမှသွားမထိုင်နဲ့တော့မှထိုင်ကုန်လေးတစ်ခုမှထိုင်ပြီးတော့စုဆိုင်ပြီးခုပေါ်အဖော်လေးနဲ့နေဟုတ်ကဲ့လားဘာနဲ့နေရမလဲတက်တန်းတူလာတယ် ဃာရမတို့ရဲ့ဘာတူတယ်တက်တန်းတူတယ်ဘယ်နေ့မှတို့အလဲကြမယ်ဆိုတာဘယ်သူမှမသိနိုင်ဘူးအဲ့ဒီတော့ပြင်ဆင်ထားဖို့လိုအပ်တယ်အမြဲတမ်းပြင်ဆင်နေရမယ်နော်အသက်ကလေးရလာရင်ပိုးပြီးပြင်ဆင်နေရမယ်အသက်လေးနည်းနည်းလေးရလာရင်ပို့ပြီးတော့ပြင်ဆင်ထားရမယ်ဘာဖြစ်လို့လဲလို့မေးဘဝဆိုတာထောက်ချာငဲ့ပြန်တယ်လို့ပဲတဲ့ ငှက်ခါပြန်တယ်လို့ပဲတဲ့ငှက်ခါတို့ပဲလို့ပြန်နေလိုက်မြင်လိုက်နေလိုက်မြင်ဒီနေ့ဒီဘုရားအဆုံးမတဲ့တရားတော်တို့နာယူမတ္တသုံးသပ်ဆင်ခြင်ကိုရတဲ့ပုဂ္ဂိုလ်တွေကအစ်င့်မြင်နေတာမြင်နေတယ်တသမတ်တဲ့ဒီလိုပဲနေသွားမယ်ဆိုတာလည်းဘယ်သူမှပြောမရနော်ကံတရားစီမံထားဖို့ဒီနေ့ဘုန်းကြီးတို့ သုံးလို့ရသေးလို့ပလမောတက်ပြီးတရားဟောနိုင်တယ်တရားပြသနိုင်ဘယ်နေ့မှပလင်မောတက်ကိုမတက်နိုင်တဲ့နေ့တနေ့ဖြစ်လာအောင်မသိသေးဘူး။ဘာလို့လဲဆိုရုပ်တရားကအမြဲတမ်းဖောက်တတ်တာကိုနော်ခုယောဂါတွေရတဲ့သိစုံလာတယ်ရန်သူတွေများလာပြီရန်သူတွေကအမြဲတမ်းစုံလာနေတယ်။ဟိုနတ်ကနှိစက်လိုက်ရမလားနှိစက်လိုက်ရမလားဟိုကတစ်မျိုးဒီကတစ်မျိုး အဲ့ဒါလေးရတော့မှချီချိုကြပေးသွားတာ80အောက်ကြတာမဖြစ်ဘူးဆိုပြီးချက်ချင်းသမီးသွားပြီးတော့တညက်ခဲလေးတွေသုံးခဲလောက်ရေဖြောပြီးပုံပေးလိုက်တော့မှနည်းနည်းပြန်တက်လာနှုံးကြသွားတာရွှေစည်းတွေပြန်လာတယ်ဟွန်းဒါမတာပေါ်ဖို့နှီးတဲ့သဘောပေါ့ဘာပေါ်ဖို့နှီးတယ်မနေ့ကိုတောင်းမှနေရတာသိမင်းကိုထညက်ခဲသုံးခဲနဲ့တောင်းမှထားတာ အနာမှာခါတိုင်းကဆိုလေဘိုတလုံးအများအားဆောင်ထားတယ်ရှင်နေပေါ့လေဘိုသုံးလိုက်တယ်သူကအနာမှာရှိတော့သမီးချချပေးစမ်းမလုပ်ပေးစမ်းမဟောနည်းနည်းလေးရှင်ကရှင်နေကောင်းတယ်ရှင်နေကောင်းလို့တက်နိုင်တာပင်လင်ကိုနော်ကြသွားပြီဆိုရင်60အောက်ဆိုရင်ပက်လက်ကိုလမ်းမယ်အဲ့ဒါချက်ချင်းကိုဒီကုလုံးတုံလာတာတုံဟေးပြီးတော့ဘယ်လိုမှထမရဖြစ်သွားတာဟိုစိတ်ကြတက်တာကနည်းနည်းနေရထိုင်ရတာအဆင်ပြေသေးတယ် စီကိုကြပြီဆိုရင်တိတ်အန္တရာယ်များချွေးစည်းတွေပဲလူကိုနှုံးသွားတာနှုံးပြီးတော့တခါကြလို့ရှိရင်အဲ့ဒါ2နာရီ3နာရီလောက်ကိုနေလို့ထိုင်လို့မကောင်းခန္ဓာကိုယ်တရားလေးမှတ်ပြီးနည်းနည်းငြင်းငြင်းလေးတရားမှတ်ပြီးနေလိုက်ရအဲ့ဒါမှပြန်လန်းပြီးဖြစ်လာနော်ဖောက်တယ်ပြောတာခန္ဓာကြီးကငယ်တန်းဖောက်ပြန်တယ်အချိန်တိုင်းချိန်တိုင်းမှာဒါကြောင့်မြတ်စွာဘုရားပြောတာပေါ့အချိန်တိုင်းမှာသိနိုင်တယ် ဟုတ်လားဇေဝိတံဗျာတိကာလောစအေဇာအေဇေဝကိစ္ဆံကတ္တဗံကောရိကောစိညာမရဏသူဝေနာယိနသင်္ကနာတိနမဟာသေနိနမြစ္ဆုနာဆိုတော့တေမင်းနဲ့လက်ဆောင်တစားပေးစေပြီးမိတ်ဆက်ထားတာမရှိဘူးတေမင်းကိုလက်ဆောင်ပေးထားတာမရှိဘူးဟုတ်လား ယနေ့နဲ့ဖြင့်ဆိုသလိုဘာဖြစ်နိုင်လဲဒကာဓမ္မတွေဘာဖြစ်နိုင်လဲသိနိုင်တယ်အဲဘုရားကမရဏနှုတ်တိကမ္မထံကိုစီပြန်ပို့မိန့်တာကိုအမောဟုဆရာတော်ကြီးကလွယ်လွယ်လေးပဲမာသည်မောရှာတိယာမိအချိန်ပိုင်းသာလိုတော့သည်ဆင်ကျင်တာလားအမောရှာတိယာပါတေမာမောရှာပဲနော် အဲဘုန်းကြီးတို့ခဏခဏလေငါလေးတွေစီကုံတွေပြောပြတယ်။ဘုံမှာမုတ်ကြဖြစ်ကြလေးပြီးမဟုတ်ကင်းလေးတင်တွေးရှိန်မိ။အိုမိဆဲဆဲမလွယ်ကိုစီမြတ်တရားသင်ပွားချိန်တန်ပြီ။နာမမုတ်ကြဖြစ်ကြလေးပြီးမနာကင်းလေးတင်တွေးရှိန်မိ။နာမိဆဲဆဲမလွယ်ကိုစီမြတ်တရားသင်ပွားချိန်တန်ပြီ။ဒေမမုတ်ကြဖြစ်ကြလေးပြီး မသိခင်လေးတင်တွေးရှိန်မိ။ သိမိစေစေရမလွယ်ကိုစီမြတ်တရားသင်ပွားချိန်တံပြီးဥမာမုတ်ချပဲနာမမုတ်ချသေမာမုတ်ချပဲဟုတ်ကဲ့လားဒါတော့အိုရာကနာယာတို့မရောက်ခင်အိုရာကသေရာတို့မရောက်ခင်ဘာလို့ရမလဲမြတ်တရားကိုသင်ပွားချိန်တံပြီးသေရော၅ပါးအလုံးဒီတရားတွေပွားရမယ်မို့လား ဒီတရားဓမ္မတွေနာယူမှတ်သားခြင်းကြင်ကြံပွားများအားထုတ်ခြင်းသုံးသပ်ဆင်ခြင်ခြင်းတို့ဖြင့်စိတ်ကိုအမြဲတမ်းပြည့်ပြင်ထားရတဲ့တရားဓမ္မတို့ရဲ့ဒီစိတ်ကိုကုသိုလ်အာယုန်တို့ဖြင့်တွေးထိမှုမချင်းကုသိုလ်အာယုန်တို့ဖြင့်ပြည့်ပြင်မှုမထားဘူးဆိုရင်ဒီစိတ်ဟာရိုင်းတယ်နော်ဒီစိတ်ဒီဘာဖြစ်တယ်ခဏခဏစိတ်ရိုင်းတယ်စိတ်ရိုင်းရင်ကုသိုလ်လားအကုသိုလ်လား နေမထိထိုင်မနေဖြစ်တာစိတ်ရိုင်းလာလောဘလွန်ခဲ့လာဒေါသတွေလွန်ခဲ့လာမောဟတွေလွန်ခဲ့လာမာနတွေတက်လာတယ်နော်အဲ့ဒါမေစရိယတွေအမြဲတမ်းပေါ်နေတယ်ဘာကြောင့်ဒီလိုစိတ်ရိုင်းတွေဝင်တယ်လဲမေးရင်တရားအသိနဲ့မနေလို့ပြန်ပြောထပ်ပြောရင်ကုသိုလ်အာယုံနဲ့မနေလို့ ဒါကြောင့်လောဘငြိမ်းတဲ့ကုသိုလ်စိတ်ဒေါသတွေငြိမ်းတဲ့ကုသိုလ်စိတ်မောဟတဲ့ကုသိုလ်စိတ်ကလေးကိုခဏခဏဖြောင်းကြိုးစားတာဒီနေ့အားလို့တရားဟောတရားနာနှဖြာသောပုဂ္ဂိုလ်ဒီနေ့နေ့မှာသိမင်းခေါ်ရသူလက်ရမှာပါနော်ဘယ်နေ့ရလို့မှအတိအကျပြောမရဘူးမမျော်လင့်မဲ့ဖြုံးငယ်နဲ့နာပွဲဝင်တတ်တယ် မမျောလင်းမပြုံးငနဲ့တေပွဲနှွဲတတ်တယ်ခန္ဓာကလေဘုရင်တို့သိမကြသေးဘူးကုန်ခဲ့တဲ့သုံးပတ်ကျော်လောက်ကဘုရင်ကနီးဆက်တဲ့တက္ကမတယောက်ကိုထက်တောင်၃နှစ်လောက်ငယ်သေးတယ်သူကအသက်60တဲ့ဝိုင်းရှိသေးတယ်သူကစီချိုသမားသိများအဲ့ဒါနဲ့သူကရှင်းရှင်းနေမကောင်းဖြစ်ပေါက်တာစီကိုကြပြေးတာ နော်စကြတော့ဟိုဘုန်းကြီးနဲ့စကားပြောတာတဏှာကြီးကြော်လောက်ပဲရှိသေးတယ်တရားစကားတွေသူရေးပြီးတရားစကားတွေဟောပြလိုက်တယ်ဘုန်းကြီးကလည်းပဲတို့ဒီယောဂသမားတွေကအချိန်မရွေးတည်နိုင်တယ်ဒါကြောင့်ကိုယ့်ကိုယ်ကိုဆင်ခြင်ထားတော့ငါလည်းဆင်ခြင်တဲ့ဟာငါလည်းမြဲတဲ့ဆင်ခြင်နေတဲ့ကိုယ့်ကိုယ်ကိုခန္ဓာဘုန်းကြီးတို့လေးလည်းဆွမ်းစားပြီး စေနာခွဲလောက်ဆိုခန်းထဲမှာတကားပိတ်ထားတယ်။နှစ်နာရီမထိုးပဲနဲ့ဘုန်းကြီးအပြင်မထွက်ဘူး။အလုံးလုံးတယ်။နော်တခါနဲ့လျှောင်းဖြူပြီးတော့မှတ်တယ်ထားထိုင်မှတ်တယ်ချိန်လေးတွေအလုံးချ။ကိုယ့်အတွက်လည်းအချိန်တီးတန့်ယူရတယ်။ဟိုတော်ထဲမှာနေလို့ရှိရင်တော့မှဒီမဖြစ်တာမှလာခိုင်းတယ်မဟုတ်မလာခိုင်းဘူး။ဟိုတကားကိုပိတ်ထားတာ။၄၃နာရီကျော်၄နာရီလောက်အောင်မှလည်းတွေ့ဖြစ်တယ်။ဘာကြောင့်လဲဆိုရင် ပြင်ဆင်ထားရတယ်ခဏလေးအဲ့ဒီတက္ကမသူ့မျိုးသားဖုံးဆက်သူ့သမီးဖုံးဆက်လာတယ်ဖုံးဖို့အမေနေမကောင်းလို့အဲ့ရမှာလဲတော့တတိမင်းမျောနေတယ်ဘာဖြစ်လို့လဲရှင်သွေးဖောက်တဲ့တော့ဆေးချုပ်ကြတော့90တတာရှိအောက်ဆီဂျင်ကြတယ်ဆီချိုလဲကြရောအောက်ဆီဂျင်ကြသွားတာဘုန်းကြီးဝါရင်းတော်ကတော့မှဥရဝေလာတော်မှာဆီချိုကြပြီတာဆီချိုက စွန်ပုံးရည်နဲ့ကြာကြာသွားတာစွန်ပုံးပြီးချင်းချင်းပြန်ကြာကြာတော့ထိမ့်မြဘယ်လိုမှထိမ့်မြရှိတယ်အောက်ဆီအောက်ဆီဂျင်88ရှိ90အောက်ထိကြာသွားတာအဲ့ဒါအနားမှာရှိတဲ့အရွယ်တရွယ်လေးယူပြီးရှိရင်နန်းချူတယ်ပြန်ပြီး90ကျော်92လောက်ပြန်တက်တယ်ပြောဆိုဆိုလိုတာကအချိန်တိုင်းချိန်တိုင်းမှာဘယ်အချိန်မဆိုတည်နိုင်တယ်အဲ့ဒီတကမှာ ဘုန်းကြီးကစကားပြောတာပူပူနွေးနွေးပဲရှိသေးတယ်တဏှာကြော်လောက်ပဲရှိသေးတယ်ဘုန်းကြီးသတိမရဘူးဗျာအမေသတိမြတ်မေတ္တာပို့ပေးပါဦးဗျာဘုံမေတ္တာပို့ပါသမီးအဖုံးဆက်တော့ဘာပြောလဲဆိုသူကဖုံးကြည့်တယ်ဖုံးကြည့်တဲ့ခါကျတော့ဘုံနဲ့စကားပြောထားတာတွေ့တယ်ရှင်းရှင်းဖုံးဆက်ဖုံးဖုံးမင်းမင်းနေမကောင်းဘူးအေးနေမေကိုတော့ငါခန္ဓာကိုယ်ညံနဲ့ဆင်ခြင်ဖို့ပြောလိုက်တယ်ဆင်ခြင်ဖို့နေဖို့အတွက်အန္တရာယ်များနေဒုက္ခနာကိုကြည့်ရ ဒီယောဂတွေဟာမချခင်ဒုက္ခပေးတတ်တဲ့တို့တို့မှာသင်မင်းရန်သူတွေကအနာကပ်နေတယ်ကိုယ့်ကိုဆင်ခြင်တော့အချိန်မရှိတော့ဘူးအချိန်လေးတွေအများတန်းရှိနေသူကပိုဆိုးတဲ့နေမကောင်းပိုများတယ်အဲ့တော့ပြောရင်းဆိုရင်းနဲ့ပင်လေသမီးအပြောရင်တော့ဘုန်းကြီးကတော့နဗေမေတ္တာပို့တာဒါမေတ္တာပို့လို့မမီလိုက်တော့ကြီးစံညံလိုက်တာအနည်းငယ်လေးရှိသေးတယ်နော်သမီးငိုပြီးပုံစံတဲ့ဘုံဘုံအမေရှိတော့ သမီးဘယ်လိုလုပ်မလဲအဲ့ဒါလို့သမီးရေဘုံလည်းမတတ်နိုင်ဘူးလောကမှာခန္ဓာရှိရင်ဒီလမ်းကိုခြောင်လွဲလို့မရဘူးလေလို့ပြောလိုက်တယ်ကဲဆိုလိုတာကအရှိန်ဟာခြာကြီးမဟုတ်ဘူးသိခြင်းတရားကမြန်တယ်ကိုယ်တော်လက်ကိုတဆန့်လောက်ပဲကြာဆန့်ထားတဲ့လက်ကိုတကွေ့အဲ့ဒါလောက်ပဲကြာတယ်ဖြတ်ဆွေခဏလေးတည်းမှာဘာဖြစ်နေလဲ ခန္ဓာဟာနော်ဒီနေ့ဘုန်းကြီးတို့ရောတရားဓမ္မတွေပတ်ဝန်းကျင်မှာလည်းအများကြီးခဏခဏတော့တွေ့ဖို့မှာပေါ့ချိန်လေးအနှဲငယ်ပြင်ပါလေပြောက်ကုန်ကြတာလေအဲ့ဒါဟာဥပမာပြောပြတာပတ်ဝန်းကျင်ဆိုတာလေဒီနေ့ဥပမေယကကိုယ့်ကိုယ်ကိုဘာလို့နေရမလဲစင်ကျင်နေရမယ်စင်ကျင်နေရမယ်ဒါကြောင့်တရားနာတယ်တရားနာတယ်ဆို ဒီလောကရန်နဲ့တွေ့လာတဲ့အခါဆင်ញင်နိုင်ဖို့အတွက်သုံးသတ်တတ်ဖို့အတွက်နှလုံးသွင်းတတ်ဖို့အတွက်ကြိုတင်ပြီးတော့ကုသိုလ်တွေလှုပ်ထားတာကြိုတင်ပြီးတော့ပြင်ဆင်ထားတာဒါနကုသိုလ်တွေသီလကုသိုလ်တွေသမထဘာဝနာကုသိုလ်တွေဝိပဿနာကုသိုလ်ကောင်းမှုကိုပြင်ဆင်ထားတာအစဉ်သေးရှိနေအောင်နော်ဘုန်းကြီးတရားတစ်ပိုက်ဟောထားတာရှိတယ်အစဉ်သေးရှိပါစေဒါတဲ့အစဉ်သေးရှိပါစေ ဘယ်ချိန်လာလာသေမင်းရန်သူလေသေမင်းရန်သူဘယ်ချိန်လာလာဘာရှိရအစင်သက်ရှိတာကိုမှကုသိုလ်ကောင်းမှုတွေဖြည့်ပြီးတော့အစင်သက်ရှိပါအဲ့ဒါလို့ကုသိုလ်ကောင်းမှုတွေမရှိဘူးဆိုရင်တော့မမျောလင်းမဲ့ပြုံးငန်နဲ့အဲ့ဒါလို့ယောဂကြီးဖြစ်ပြီးတည်လောက်တဲ့ယောဂဖြစ်ပြီးဆိုပါမယ်ကိုအာယုံယူပြီးအဲ့ဒီကအာရစေယဒါနနဲ့ပတ်သက်ပြီးအာရစေယမရှိဘူး ီလာနဲ့ပတ်သက်ပြီးအာရစရာမရှိဝိပဿနာဉာဏ်နဲ့အာရစရာမရှိဘူးဆိုမိဝဲလာတယ်လေရှုမြန်ပြီးတော့အဲ့ဒီရှိမှနှလုံးမသာစိတ်ဖြစ်ပြီးတော့မြေလေးကလဲကလဲနဲ့ဒီဝဲလွဲသွားမယ်ဆိုလူဖြစ်ရကြိုနတ်ပါမလားအဲကြောင့်အလုံးတရားဓမ္မတွေတို့လူဖြစ်ရကြိုနတ်အောင်ကုသိုလ်စိတ်တွေအများတာပွားထားတော့ဒါလန်းဒီလောက်တဲ့ယမနီနဲ့အိုး အာငါမှအကြောင်းကြီးကံကြီးတွေဘာကြီးလူတန်းတာပဲဆိုပြီးကိုယ်ရပ်ပြီးတော့မနေနဲ့ဟုတ်အာသီလတွေရှိတာပဲဆိုရပ်မနေနဲ့ဟုတ်အာငါပฏิစိတ်တဲ့နေအမြဲတမ်းပฏิစိတ်နေတာပဲလို့ရပ်မနေနဲ့ဟုတ်အာကိုမရသေးဘူးတဆင်းတက်ပြီးပါလို့ရမယ်ဝိပဿနာဉာဏ်ကိန်းအောင်အရိယာသူတော်ကောင်းနယ်ပယ်တဲကိုရောက်အောင်ကြည့်ရမယ်ဒါသာသနာတွင် အလုပ်လေး တန်ត្រာတစ်ချောင်းလုံးမှာတော့ဒါနသီလသမထတရားတွေအများကြီးတို့ကျင့်လာခဲ့ပြီပြုလုပ်လာခဲ့ပြီဒါပေမဲ့ထိုကုသိုလ်ကောင်းမှုကကာမဝဇ္ဇရကုသိုလ်ပဲရှိသေးတာလောကီကုသိုလ်ပဲရှိသေးတာဟုတ်ကဲ့လားဒီခန္ဓာအစဉ်ဉာဏ်ရှင်ပြီးတော့သုံးသပ်ဆင်ရင်တဲ့အလုံးမှာလောကုတ္တရာကုသိုလ်ဖြစ်ချင်းဖြစ်ချင်းကိုမြင်နေတာတောင်မှပဲလောကီကုသိုလ်ပဲရှိသေးတယ် ဖြစ်ဖြစ်ကိုမုန်းတယ်ဆိုတာလေလောကီကုသိုလ်ပဲရှိဆုံးသွားမှလောကုတ္တရာကုသိုလ်ဖြစ်တယ်နော်လောကုတ္တရာကုသိုလ်ဖြစ်သွားပြီဆိုရင်ထိုပုဂ္ဂိုလ်ဟာဘာတကားပိတ်သွားပြုံးနေတာပဲဘယ်ရှိမလို့သင်မင်းကိုစိန်ခေါ်ရဲသွားပြီနော်ကုသိုလ်ပြေဝတဲ့ပုဂ္ဂိုလ်ဒီဘသူကိုစိန်ခေါ်ရဲတဲ့သင်မင်းကိုစိန်ခေါ်ရဲတဲ့ ဒါကြောင့်မို့လို့ခဏခဏကိုယ်နဲ့နှိစက်တဲ့ပုဂ္ဂိုလ်တွေပြောရတဲ့ကုသိုလ်လေးတာမန်ကုသိုလ်လေးလောက်နဲ့ရမနေနဲ့တာမန်ကုသိုလ်လေးအရှင်းကုန်ပြီငါမှတော်လောက်ပြီတန်လောက်ပြီမတည်နဲ့တန်ဖို့ရှိအောင်လုပ်တန်ဖို့မဖြတ်နိုင်သောအရိယာသူတော်ကောင်းတက်ပေါ်အောင်လုပ်ထားပါတတ်ပေါ်အောင်အေအရိယာသူတော်ကောင်းဘဝကိုမရောက်မရှင်းဘဝဆိုတာ ဖြစ်တိမမြဲသေးဘူးစိတ်မရှာရသေးဘူးငါသိရင်ဘယ်တော့မှအပယ်လေးဖို့မရောက်တော့ဘူးဟိလို့ကိုကိုကိုကြွေးကြော်နိုင်အောင်လက်ခမောင်းခတ်နိုင်အောင်လက်မထောင်နိုင်အောင်မလုပ်ထားရကျင့်ထားရမယ်ဗျာမလုပ်ထားရမယ်ဒီတရားမြတ်စွာဘုရားရှင်ဒေါ်လေပြီးတော့2500ကျော်လောက်ကစေတော်ဟာချွေကြောင့်ကိအောင်မွေးလျော်စံပြောတော်မူတဲ့အချိန်ညချမ်းအချိန်ပေါ့ ယခုလိုညာချမ်းရှိမှယံတန်ဃာတော်များနဲ့တကောဝဘေခုနီမအမျိုးသားအမျိုးသမီးပြိဿ၄ပါးစုံပြီးတော့နေတော့ဘုရားရှင်ရှိတုန်းကတော့တရားနာတဲ့ပြိဿတရားညာလဲကောင်းကြတရားတရားကလည်းရှိကြနော်တရားတရားလည်းရှိတယ်ညာလည်းအားကောင်းတယ်ဒါဖြစ်လို့လဲဆို မြတ်စွာဘုရားတရားနာပြီးဆိုစဟောလိုက်ကလေးကလက်အိုလေးရှိပြီးတော့မလုံမရှက်နှစ်နာရီဟောဟောသုံးနာရီဟောဟောမလုံမရှက်ငြိမ်သက်စွာဖြင့်ဘုရားရှင်ကိုအယုဒေပေးသောအဖြစ်တရားနာနော်ပြီးတော့ခန္ဓာကိုယ်ညံလေးနဲ့စိုက်ပြီးတော့ဘုရားရှင်ကရှိကဟောသွားတာလေးကို အေးမြတ်စွာဘုရားကရှေ့ကဟောပြသွားပြီနောက်ကညံလေးနဲ့မှီပြီးမမ္မဘုရားမမ္မဘုရားမမ္မဘုရားခန္ဓာကိုထောက်လို့ထောက်လို့နာပြီးသွားတယ်နာရင်နာရင်နဲ့ပင်လင်တခါတည်းမြတ်စွာဘုရားကရူပံဘိကဝေအိဇံဝါအိဇံဝါတိမိတယ်အိဇံဗန္တိပြန်ဖြေကြဝေဒနာသိညာသင်္ကာရဝိညာဏဘိကဝေအိဇံဝါအိဇံဝါတိ အနိစ္စံဗန္တိလို့ပြန်ဖြေကြဘုရုံကတော့ပါဠိလိုမေးတယ်ဘုရားကပါဠိလိုပဲဖြေကြတာကိုနော်ဒီကိမှာကြတော့ပါဠိဟောလိုက်အနစ်ပြန်လိုက်အဲ့ဒါလိုအချိန်လေးကြီးက300ရုပ်ဝေဒနာတင်ညာသင်္ကာရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးသည်မြဲသလားမမြဲဘူးလားကွယ်တော့လို့ဘုရားမေးတော့ဘယ်လိုပြန်ဖြေကြတယ်မမြဲပါဘုရားအနိစ္စဗန္တိ ဖြေတော့ရမ်းပြီးတော့ဖြေတာမဟုတ်ခန္ဓာကိုညံလဲစိုက်ပြီးတော့ဖြေတာအရှိကိုကြည်ပြီးတော့ဖြေတာဟုတ်ကဲ့လားဘုရားရှင်ကလည်းအရှိခန္ဓာကိုညံထောက်ပြီးတော့မေးတယ်တရားနာပရိသတ်တွေကလည်းပဲအရှိခန္ဓာအရှိကိုညံထောက်ပြီးတော့ဖြေတယ်ထပ်ပြီးတော့ရူပံဘေကဝေဒုက္ခဝဒုက္ခဝတိဒုက္ခမန္တိဝေဒနာသင်ညာသင်္ကာရဝိညာဏံဘေကဝေဒုက္ခဝဒုက္ခဝတိ ဒုက္ခံပန္တိจิตတာจิตတာမြေတို့သင်တို့ရရှိတတ်သောခန္ဓာ၅ပါးနယုတ်တရားတို့သည်ချမ်းသာသလားဆင်းရဲသလားလို့မေးရင်ဘယ်လိုဖြစ်ဆင်းရဲပါတယ်ဗျာခန္ဓာ၅ပါးလုံးဆင်းရဲတယ်ခန္ဓာတစ်ခုလုံးဆင်းရဲနေတယ်ဗျာအရှိကိုအရှိတိုင်းကြည်ပြီးတော့သိပြီးတော့ဖြေတာအဲ့ဒါသစ္စာလို့ခေါ်တယ်သစ္စာဆိုတတဏံသစ္စာမှန်ကန်ခြင်းသဘောကိုသစ္စာ ဟောတဲ့ပုဂ္ဂိုလ်ကလည်းမမကန်တဲ့ခန္ဓာထောက်ပြီးတော့ဟောနေတယ်နာတဲ့ပုဂ္ဂိုလ်လည်းခန္ဓာကိုညံလေးနဲ့ထောက်ပြီးတော့ပြန်ဖြည့်တယ်ဘာတရားလို့ခေါ်တယ်သစ္စာတရားအမှန်တိုင်းဟောအမှန်တိုင်းပြန်ဖြည့်တယ်ရန်တုံမတော့မဖြည့်ဘူးဟုတ်တယ်လားအိမ်မိုးကြတော့မိမ်မိုးကြတော့ဟမ်လှမ်းပြီးတော့မှန်ဆပြီးတော့ရန်တုံမတော့မအော်ဘူးခန္ဓာကိုညံလေးနဲ့ထောက်ပြီးတော့ကြည်နေတာ ကြည်တဲ့ကြည်တဲ့ဘုရားရှင်ကရူပနဲ့ဒုက္ခဝေဒနာဒုက္ခသင်ညာဒုက္ခသင်္ခါရဒုက္ခဝိညာဏဒုက္ခခန္ဓာ၅ပါးလုံးဒုက္ခဒုက္ခမမဘုရားမမဘုရားမမဘုရားမကြည့်ပြီးတော့မမဘုရားကရှင်ကဟောတဲ့နမမဘုရားကောင်းညိတ်လို့ညိတ်လို့နဲ့လေဒါပြီးတော့မြတ်စွာဘုရားကရူပံဘေကဝေအနတ္တဝေဒနာအနတ္တသင်ညာအနတ္တသင်္ခါရအနတ္တဝိညာဏနတ္တစေတစေတမိတို့သင်တို့ခန္ဓာ၅ပါးယုံနာနှစ်ပါးတို့သည်အနတ္တသအတ္တလားအနတ္တလား ဥပမေကဝိနတအတ္တဝအနတ္တဝဝေဒနာအတ္တဝအနတ္တဝသညာသင်္ခါရဝိညာဏအတ္တဝအနတ္တဝအဲ့ဒါလိုမိတော့ဘယ်လိုပြန်ဖြစ်တယ်အနတ္တပါဗျာခန္ဓာတစ်ကိုယ်လုံးဘာတစ်ခုမှကိုယ်ဖြစ်ခြင်းသလိုမဖြစ်သူဖြစ်ခြင်းသလိုဖြစ်ဖြစ်ဖြစ်ခြင်းသလိုဖြစ်နေတယ်ကြည်ပြီးဖြစ်ရခန္ဓာကိုယ်ဉာဏ်လေးနဲ့ထောင်ပြီးတော့ဖြည်လို့ရှိရင်အဲ့ဒါသစ္စာညာပေါ်နေတာ ခန္ဓာနဲ့ညာတွဲနေတဲ့တွေ့တာဆိုကိစ္စညာဖြစ်နေခန္ဓာကပေါ်နေတဲ့သဘောဝိညာဉ်လေးနဲ့ကက်ကက်ကြည့်တယ်ခန္ဓာကဒုက္ခဆိုတော့ဖောက်ပြန်နေတာကိုတွေ့တာကိုတောင်းလာတယ်တင်လာတယ်ထုံလာတယ်ကျင်လာတယ်ကြိုက်ခဲလာတယ်အောင်းလာတယ်ရာရန်လာတယ်ပူလာတယ်အဲ့ဒါဟာယုတ်ကဖောက်ပြန်တာဖောက်ပြန်တဲ့သဘောကိုကြည်နေရဲ့အတွေ့အတာကြောင့်ချမ်းသာသလားဆင်းရဲသလားဒါဒုက္ခကိုပြပြောတာကြည့်ပြီးတော့ဖြေရတာ ပေါ်နေတဲ့သဘောကိုပေါ်တဲ့အကဲခတ်ပြီးကြောင်းကြလေးစိုင်းပြီးဖြေတတ်မှဩမြတ်စွာဘုရားရှင်ကငါခန္ဓာကြည့်ပြီးဟောနေပါလားဟောလူပေါင်းတသိန်းတရားနာလို့ရင်တသိန်းသောပုဂ္ဂိုလ်တွေကဘုရားရှင်ငါငါတို့ခန္ဓာကြည့်ဟောနေတာအဲ့ဒါလိုမြင်နေကြတာဟုတ်တယ်နော်တရားနာတဲ့ပုဂ္ဂိုလ်တွေကအော်ငါခန္ဓာကြည့်ဟောနေပါလားကိုသီလရှင်မလုံနဲ့လှုပ်ရင်မကြိုက်ငြင်းငြင်းလေးနေပါ ငင်ငင်လေးတွေမနဲ့မနဲ့မငင်ငင်လေးမနေနဲ့လို့ရုပ်ပြင်ထွက်သွားလိုက်ငင်ငင်လေးတရားရှိကထိုင်လို့ချင်းငင်ငင်လေးဒီမှာကြိုက်တာတစ်ခေါက်ကနှစ်ခေါက်ဆိုမကြိုက်တော့ဘူးတရားတရားရှိနော်အဲ့ဒါဘုန်းကြီးတို့ပဲအချိန်ပဲဘယ်ပုဂ္ဂိုလ်မဆိုဟောအမြဲတမ်းတတိတရားတရားလေးထားပြီးတရားဟောလိုက်တဲ့စကားလုံးနားထောင်စိုက်နားထောင်လှုပ်ဖို့ကြီးအားမရနဲ့ခင်ဗျားတို့ကတဏှာသိကြီးတယ်နော်သီလရှင်ဖြစ်ပြီးတဏှာသိကြီးတယ်အဲ့လိုမလုပ်ရဘူးဒါစီစိတ်ကိုစိတ်ဆိုးစိတ်မဲ့ကိုမမွေးရဘူး တည်ငြိမ်သောအိမ်တွေစိုက်ပြီးနားထောင်ရတယ်နားမထောင်နိုင်ရင်မလားနဲ့ကိုယ်တို့စိတ်မွေးရတယ်နော်စေတနာမမွေးရဘူးအဲ့ဒါဘုရားကတော့ကံညံမွေးတယ်လို့ပြောတယ်ညံမွေးတယ်တဲ့အရွယ်တော့ရှိနေသေးတော့အရွယ်တော့အသက်ကြီးကံမွဲတယ်နော်ဒီတရားပေါ်မှာဆုတဲ့နှလုံးမသွင်းနိုင်ဘူးဆိုရင်အဲ့ဒါညံမွဲတယ်ကံမွဲညံမဲ့သိရင်ငရဲတဲ့အပယ်ငရဲတဲ့ဒါလေးသဘောပေါက်တာ နော်အဲ့ဒီတော့ခန္ဓာကိုယ်ကိုခန္ဓာကပြနေတယ်ခဏပြောနေပြီးပြီကိုယ်ပြောမှန်းလည်းမသိဘူးဟောငါပြောတာမဟုတ်သူများပြောတယ်အဲ့လိုဖြစ်နေတယ်ခန္ဓာကိုယ်ကြီးကချမ်းသာသလားဆင်းရဲသလားဆင်းရဲတယ်ဒါကိုကြည့်ရဒါကလေးကိုအကဲခတ်ပြီးကြောင်းကြလေးစိုင်းရေးပြီးကြည့်ရတရားဆိုတာကုသိုလ်စိတ်ကိုဖြစ်တယ်ခဏပြောပြီးပြီတရားနာတဲ့ခန္ဓာကိုယ်ညံဆိုင်ပြီးကြည့်ခန္ဓာကိုယ်ညံစုစက်ကြည့်ဒါကိုယ့်ကိုဟောနေတာ ။အော်ငါဟောနေပါငါခန္ဓာကြည့်ဟောနေပါလားလို့မြင်နေရ။ဘုရားကတရားဟောတော့မယ်ဆိုဓမ္မသုဏ္ဏတသာတုကမနတိကရောတအမြဲတမ်းမိနားထောင်စူးစူးဆိုင်ဆိုင်နားထောင်နှလုံးသွင်းထားခန္ဓာကပေါ်တဲ့နေရာကိုဒီကဟောလိုက်တဲ့တရားနဲ့ခန္ဓာကပေါ်နေတာလေးနဲ့တစ်ထပ်ထပ်ပြောင်းနှလုံးသွင်းမှန်မှန်နဲ့ကြည်ထားအဲ့ဒါလို့ ဟောနေတာခန္ဓာကိုကိုယ်ခန္ဓာကိုထောက်ပြီးဟောနေတာဘုန်းကြီးတို့ကယောဂီတို့ခန္ဓာကိုလှန်ထောက်ပြီးတော့ဟောနေတာဟောတဲ့ယောဂီတို့ကလည်းကိုယ်ခန္ဓာကိုညံလေးနဲ့စိုင်းပြီးကြည့်နေရတော့ဩခန္ဓာဟောမှန်ပါဗျာဆင်းရဲနေတဲ့ဆင်းရဲနေဆင်းရဲတာကိုဆင်းမကြည့်ပြီးညံနေတီတီငြိမ်ငြိမ်လေးနဲ့စိုက်ပြီးကြည့်နေရဩဒုက္ခဒုက္ခခန္ဓာဒုက္ခခန္ဓာဆင်းရဲတဲ့ခန္ဓာကြီးမှန်လိုက်တာဗျာမြတ်စွာဘုရားမှန်လိုက်တာဘုရားကိုအာရုံပြုနေရမယ် ဘုန်းကြီးတို့ကဟောနေတယ်ဆိုတော့ဘုရားဆုံးမကိုဟောတဲ့အတွက်တကြောင့်မြတ်စွာဘုရားကိုမိမိတို့ယောဂီတို့ကဘုရားရှင်ကိုစိတ်ကညှောက်ကိုင်းပြီးကြည်ညိုနေရ။ဩမြတ်စွာဘုရားရဲ့ခန္ဓာကိုယ်မမြဲဘူးတဲ့။ရုပ်မမြဲဘူး။ဩဖောက်ပြန်နေတယ်တကယ်မမြဲဘူး။ရုပ်ခန္ဓာကိုယ်ဆင်းရဲနေတယ်။အိုကြီးစမ်းအမျိုးမျိုးဖောက်ပြန်ပြနေတယ်။ဩဘုရားတာကိုပြောတာမမဘုရားမြတ်စွာဘုရားမန္လိတာဘုရားမန္လိတာဘုရားမန္လိတာဘုရားစိတ်ထဲမှာဘုရားရှင်ကိုအာယုံပြုတ်ပြီးတော့ကြည်ညိုနေရ။ ဟောကဟောတာကသံဃာကဟောပြီးညံတာဘုရားအဆုံးမမို့လို့ဘုရားကိုအာယုံပြုနေရအဲ့ဆိုဘုရားကိုကြည်ညိုတဲ့စိတ်ပဲတရားတရားကိုတင်ပြီးခန္ဓာနဲ့ဉာဏ်ကိုတွဲပြီးကြည်နေရအဲ့ဒါလို့ကြည်တံမှာသုံးတန်တံမှာဆင်ရင်နေလို့ရှိရင်အဲ့ဒါတရားနာတာတရားနာမှာသောတာပန်လို့မနေ့ကပြောခဲ့တယ်ဟုတ်တယ်လားတရားနာမှန်ရင်ဘာဖြစ်တယ်သောတာပန်ဖြစ်နိုင်တယ် ဘယ်ကျင်လေးတရားတော်တော်ကတရားနာရင်လည်းအရိယာဖြစ်တဲ့ပုဂ္ဂိုလ်နေလာအများကြီးလားကြည့်ပါလားနာနမင်းကြီးကိုမြတ်စွာဘုရားကအမင်းရှိတယ်အာနမင်းကြီးကလည်းအမေးတယ်မြတ်စွာဘုရားကတဲ့မနေ့ကတပိတော့ဒီကတရားနာပြီးပြန်တယ်ပြန်တော့ဘုရားကပိလောကနေပြီးတော့ကလည်းလမ်းတွေကကျင်းတယ်ဟာနွားအုပ်ကြည့်လာတယ်ပဲလမ်း မြင်းအုပ်တွေလာတယ်ဗျာတပည့်တော်လန့်လာသွားတာဆင်းအုပ်တွေမြင်းအုပ်တွေအဲ့ဒါနဲ့တွေ့တော့တပည့်တော်လန့်ဖြတ်တယ်ဗျာစိတ်မကောင်းဖြစ်တယ်အဲ့ဒီချိန်မှာတပည့်တော်စိတ်နှလုံးသွင်းဖြစ်တယ်ငါဒီချိန်မှာသိရင်ငရဲပြေသွားအောင်မလားအဲ့ဒါလို့တပည့်တော်စိတ်ဖြစ်တယ်ဗျာအဲ့ဆိုဗျာတကားတော်မဟာနာမင်းကြီးသည်ဘုရားကိုလည်းတဲ့နဲ့လဲပြီးတော့ကြီးညိုပါတယ်ဗျာ မြတ်စွာဘုရားဟောပေါ်ညွန်ပြတဲ့တရားတော်မြတ်ကိုနာယူမှတ်သားသိရှိသောတပည့်တော်သည်တည်ငြိမ်စွာဖြင့်နာယူမှတ်သားခွင့်ရပါတယ်စိတ်အာယုံဘယ်မှမရောက်ပါပဲနဲ့မြတ်စွာဘုရားဟောနေတဲ့အတန်တက်ကိုညံနဲ့ကပ်ပြီးခန္ဓာကိုညံဆက်ပြီးနာနိုင်ပါတယ်ဘုရားတန်ဃာတော်ရှင်ကောင်းရှင်မြတ်တွေကိုစိတ်နှလုံးကိုရှင်ပြုံးစေနိုင်သောတန်ဃာတော်ရှင်ကောင်းရှင်မြတ်တွေကိုတပည့်တော်သည်အသက်နဲ့လဲပြီးတော့ကြီးညိုခွင့်ရပါတယ်ဘုရား တပိတော်သည်၅ပါးပြည့်စလေးခါဝပစိုးကဲ့သို့မြဲပါတယ်ဖေယတကယ်လို့မြတ်တပိတော်ဤကဲ့သို့ခဏခဏနဲ့အန္တရာယ်လမ်းမတွေ့ရတဲ့ခဏခဏကြက်သိနေထကြောက်စိတ်ဒီခဏခဏဖြစ်တဲ့တပိတော်ဖြစ်တိုင်းဖြစ်တိုင်းမှာတန်တရားစိတ်ဝင်တဲ့ငါသိရင်အပယ်လေးပုံသွားဦးမှာလားလို့ဒီစိတ်ဖြစ်တယ်အဲ့တော့မြတ်စွာဘုရားရှင်ကမာနမင်းကြီးတဲ့လောကမှာ ဥပဒကဥပသိက္ခာတို့သည်ဘုရားရှင်ရဲ့ကိုးပါးသောဂုဏ်တော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ပေါ်မှာနှလုံးသားနဲ့ကြည်ညိုအားကြီးတယ်နော်ဘုရားရှင်သည်အလုံးစုံသောတရားတော်မြတ်ကိုသိတော်မူသောမြတ်စွာဘုရားကောင်းသောစကားကိုဆိုတော်မူသောမြတ်စွာဘုရားအတိညာဝိဇ္ဇာအကျင့်အကျင့်စရဏတို့ဖြင့်ပြည့်စုံတော်မူသောမြတ်စွာဘုရား ဒုက္ခသုံးပါးကိုသိတော်မူသောမြတ်စွာဘုရားသုံးပါးတဲ့သောပုဂ္ဂိုလ်တို့ကိုဒုဒ္ဓမပြအတုအပြအတုအပြအထုသုံးမတော်မူတတ်သောမြတ်စွာဘုရားလူနဲ့မြတ်မတတ္တဝါတို့ပူဇော်ထုခံတော်မူတတ်သောမြတ်စွာဘုရားသစ္စာလေးပါးသိတော်မူသောမြတ်စွာဘုရားဘုံတကိုကြည်တော်မူသောမြတ်စွာဘုရားကိုးပါးသောဂုဏ်တော်ဤပေါ်မှာဘုံတော်မှန်စဂုဏ်တော်တန်တတ်ပဲကြည်ညိုတတ်တယ် သက္ကာတော်ဘဂဝတာဓမ္မောတန်တိတိကအဂါလိကအိပတိကဩပနိကိုစတယ်။အော်မြတ်စွာဘုရားဟောတော်မူတဲ့တရားတော်ဟာအမှန်အရှိကိုအမှန်သိအောင်ဟောပြတဲ့တရားပါလား။ကောင်းလိုက်တာလို့သိ။သက္ကာတော်သူ့အခါတော်ကောင်းတော်ဟောတော်မူတဲ့ဘုရားရှင်တဲ့အဆုံးမပါလား။တန်တိတိကတာမန်ပတ်တဲ့ကိုယ်တိုင်သိရတဲ့တရားတွေပါလား။အိပတိကဒီတရားဟာလမ်းလဲရှုလဲလို့ပြောဆိုတတ်တဲ့တရားတွေပါလား။ ဩမနီကိုကိုယ်တိုင်ကိုကြကျင့်ကြံပါအားထုတ်လို့စိတ်ထဲနှလုံးသားထဲမှာကျင့်ပြီးဆောင်းထားထိုက်တဲ့တရားပါလားပိစ္ဆတဝရိတ္တဘဝိဇ္ဇကြီးတရားတရားရှိတဲ့ပုဂ္ဂိုလ်တို့ဒီတရားသိနိုင်တယ်မာနမင်းကြီး၆ပါးသောဂုဏ်တော်တွေနဲ့ပြည့်စုံတော်မူသောဒီတရားပေါ်မှာသင်သည်ယုံကြည်ထားသည်မဟုတ်ပါတော့မမဘုရားတပရိမာဏဂုဏ်တော်ဤဩ ဘုရားရှင်သားတော်တန်ခါတော်ဖြောင်းမတ်စွာကျင့်တော်မူတဲ့အရှင်မြတ်တွေကောင်းသောအကျင့်ကိုကျင့်တော်မူတဲ့အရှင်မြတ်တွေတသဝိမတိလိုက်နာကျင့်သုံးတော်မူတဲ့တန်ခါတော်အရှင်မြတ်တွေမြတ်စွာဘုရားဆုံးမတရားတော်အတိုင်းပရိယမကင်းတဲ့ပฏิပတ်တဲ့အသိဉာဏ်တက်တဲ့ကိုဒုက္ခချုပ်ငြိမ်းရုပ်သိမ်းဖို့အတွက်အကျင့်သုံးနေတဲ့တန်ခါတော်ရှင်မြတ်တွေ ထိုတန်ဃာတော်အရှင်မြတ်တို့သည်ဧည့်သည်ပုတ်မှာစီမံထားသောပစ္စည်းဥစ္စာအလှခံထိုက်တယ်။ဧဝအင်စလီနှုတ်တန်ရှိထိုက်တယ်။တမလဘကိုရည်သူပြီးတကအလှကိုခံထိုက်တယ်။ဧည့်သည်ပုတ်မှာစီမံထားတဲ့အလှပစ္စည်းတို့အလှခံထိုက်တယ်။ကုသိုလ်ကောင်းမှုကိုစိုက်ပြောလေယာမြေကောင်းတပွဲနဲ့ပူတဲ့တန်ဃာတော်ဒီပါလား။မင်းကြီးကိုဖျားတော်ကုံကောင်ဒုံတော်တွေပြည့်စုံသောတန်ဃာတော် ဖရာရဲ့ဂုဏ်တော်တွေ6 9ပါးတရားဂုဏ်တော်6ပါးသံဃာဂုဏ်တော်9ပါးအင်ကြီးသိရဲ့တဏ္ဍာထဲမှာအရိယာကန္တ9သီလလုံးဝပြည့်စုံညာသင်သူတက်ကုန်မတတ်ဘူးသူ့စာမခုတ်ဘူးသူတစ်ပါးသားမြတ်တယ်မုဒ္ဒမတုံဘူးတရားရမတော့ဘူးသင်မှာအသက်နဲ့လဲပြီးတော့သီလတွေစောင့်ရှောက်ထားသည်မဟုတ်ပါတော့မှန်ပါဗျာမာနမင်းကြီးဤအင်္ဂါ၄ပါးတို့နဲ့ပြည့်စုံတဲ့ပုဂ္ စัจ java ဝိမင်းဖြစ်ရသည်ထက်လည်းမြတ်တယ်စက္ကဝတီတုတ်ကိုလှမ်းကြည့်ပေါ့အဲ့ဆိုဘုရားကရန်တို့စัจ java ဝိမင်းကြီးသည်ယရနာတိပိုင်သထားပါတယ်စัจ java ယရနာကြီးဘဏ္ဍသာယရနာသမီးယရနာစေနာမီယနာမီဘုရားယရနာစေနာမင်းသာဆိုင်ယရနာတိအများကြီးပိုင်သပြီးလူစည်းစိမ်ခံစားခဲ့ သက်တမ်းကုန်လုံးသေလွန်သွားတဲ့အခါမှာစัจ जा မင်းကြီးဒီနတ်ပြည်မှာတာဝရင်သာနတ်ပြည်မှာနတ်စည်းစိမ်ကိုခံစားရအောင်မယ်သို့တော့ထိုနတ်ပြည်ကသုတိတိကြသည်ရှိသောအင်္ဂါ၄ပါး၄ပါးတို့ဖြင့်မပြည့်စုံခြင်းကြောင့်ထိုစัจ java ရီမင်းသည်ငရဲမှမလွတ်နိုင်ဘူးပြိတ္တာဘဝမှမလွတ်နိုင်ဘူးအတုရကေဘဝကမလွတ်နိုင်ဘူးငရဲငရဲတဲ့ပြိတ္တာအတုရကေဘဝကအပယ်လေးပုံကမလွတ်မြောက်နိုင်သေးဘူးယဟန်တို့ ဘာဖြစ်လို့လဲအေအင်္ဂါ၄ပါးတို့ဖြင့်မပြည့်စုံခြင်းကြောင့်ဘုရားစေဘုရားမှန်ကိုကြည်ညိုခွင့်မရဘူးတရားစေတရားမှန်ကိုနာယူမတကျင့်သုံးခွင့်မရဘူးတန်ခါစေတန်ခါမှန်တို့ကိုကြည်ညိုလေးစားခွင့်မရဘူးသီလတရားတွေအသက်နဲ့လည်းစောင့်ထင်းခွင့်မရှိဘူးအင်္ဂါ၄ပါးတို့ပဲမပြည့်စုံတဲ့အတွက်ကြောင့်စัจ java တွေမင်းဒီလည်းပဲအပယ်၄ပုံကိုရောက်နိုင်သေးတယ်ယန္တု အဲ့တော့မဟာနာမင်းကြီးကိုမြတ်စွာဘုရားရှင်ကမဟာနာမင်းကြီးတဲ့သိမ့်သည်ဘုရားနာပတ်သက်ပြီးတဲ့နဲ့လဲလဲပြီးတော့ကျင်ညုတ်ထားသည်မဟုတ်ပါလို့မှတ်မှဗျာတပိတော်တဲ့တဲ့နဲ့လဲပြီးတော့လောကမှာဘုရားမှာတပါတရားမှာတပါသံဃာမှာတပါငါမှာကိုယ်ကိုယ်အာဏာရမရှိဘူးပါဗျာတပိတော်သည်တပိတော်ဘဝတစ်ခုလုံးမှာဒေဝယတရားသံဃာယရဏသုံးပါးတို့နှလုံးသားထဲမှာပြည့်ဖြိုးပြီးတော့နေလေရှိပါတယ်သီလတရားသည်မြဲမပြတ်တပိတော်မှာရှိနေပါတယ်ဗျာ တရားတော်မင်းကြီးသင်သည်သေလွန်သွားသည်ရှိသောဘယ်သောခါမှအပယ်လေးပေါ်မရောက်တော့ဘူးတကယ်လို့သေလွန်သွားခဲ့သည်ဆိုတော့အထက်မဲ့၃ပါးသာလျှင်လဲလျောင်းရာရှိတော့မယ်အထက်မဲ့အထက်ဖို့၃ပါးသာလျှင်လဲလျောင်းရာရှိလိမ့်မယ်တဲ့မဟာနာမယသူကိုယ်သူသောတာပန်ဖြစ်မှမသိဘူးဟုတ်လားအာနာမယသူကိုယ်သောတာပန်ဖြစ်မှသိရလားမသိဘူး အဲ့တော့မြတ်စွာဘုရားရှင်ကပြောလိုက်တော့မှဟောပေးလိုက်တော့မှဩဘုရားရှင်ကငါ့ကိုသောတာပန်မင်းတာကိုမှန်ပါဘုရားတပည့်တော်လူဖြစ်ရကြုံနဲ့ရပါပြီသာသနာတော်မှာလူဖြစ်ရကြုံနဲ့ပါပြီဘုရားဘုရားရှင်မင်းတော်ကိုတပည့်တော်ဟာသတင်းဝါလာကြွမှာကိုကြောက်တယ်သတင်းဝါလာကြွတော်မယ်ဆိုမြတ်စွာဘုရားရှင်တန်ဃာတော်များနဲ့ သင်္ကန်းချုပ်ကြပြီသင်္ကန်းတို့လေးဆိုးရတယ်ဖြုတ်ကြအဆိုးဖက်ကြချော်ဖက်ကြတာတွေ့တော့ဩမြတ်စွာဘုရားငါတို့ဒီနေရာကခွဲခွာသွားတော့မှာပါလားဘုရားနဲ့ငါဝေးအောင်နေဝေးရအောင်မယ်တပည့်တော်ဘုရားနဲ့ဝေးရမှာကြောက်တယ်ဗျာမြတ်စွာဘုရားရှင်ကိုဖူးနေရမှာတပည့်တော်မှာကျေနပ်နေတယ်ဒါပေမဲ့တပည့်တော်စိတ်ထဲမှာဩဘုရားရှင်တို့မိဒီမှာ ငါတဦးတယောက်တည်းအတွက်ပွင့်လာတော်မူခြင်းမဟုတ်ဘူးတတဝမြောင်များစွာတို့အတွက်ပွင့်လာခြင်းကြောင့်တပည့်တော်ဖြေသိရပါတယ်ဖေ။သို့တော့တရင်ဝါလာကျွတ်တို့ခါတကယ်လို့လှိတ်လာပြီဘုရားရှင်ဘယ်မျိုးကဘယ်မျိုးရောက်နေပြီဘယ်မျိုးဘယ်မျိုးနာပြီတပိလဝနေပြီးတော့နဲ့နီးလာပြီဆိုတပည့်တော်သိပြောတယ်ဖေ။ဖေဖူရတော့မယ်။သိပြီးတော့စိတ်ထဲမှာရှင်းတတ်တယ်။ဒါ မာနမင်းကြီးကမြတ်စွာဘုရား၆ထားတဲ့စကလုံးလေးတွေနော်ထို့အတူပဲဒီနေ့တရားအသီးတို့ဖြင့်ငွေပြောတတ်တဲ့ပုဂ္ဂိုလ်တွေတရားအသီးဝိပဿနာဉာဏ်လေးတွေကိုရှိတဲ့ပုဂ္ဂိုလ်တွေမိမိတို့ပေါ်မှာဓမ္မဆွမ်းအားတွေပံ့ပိုးပေးထားသောဆရာတော်သံဃာတော်များကြွလာတော့မယ်ဆိုရင်ဘယ်လိုကိစ္စရှိရှိဘယ်လောက်အလုပ်များများရအောင်လာဖြစ်တယ်နော် အခုညချအချိန်မှာဆိုရင်တရားဓမ္မတွေကြီးလောက်ဝေးဝေးလာပြောင်းကြိုးစားကြ။အဖြစ်လို့တော့ဘယ်သူကိုကြည်ညိုတဲ့တတ္တိဖယားဟုတ်ကဲ့လားဖယားတရားသံဃာယရဏသုံးပါးကိုမိမိနှလုံးသားထဲမှာဖြည့်ထားတဲ့ပုဂ္ဂိုလ်ဒီနေ့ပိန်းတို့ဇုတရားစကံဝဝင်ယောဂီတွေလည်းအဲ့ဒါလိုပဲညနေတဲ့တချို့ချို့ပုဂ္ဂိုလ်တွေဆိုရင်ပိန်းတို့တခါတရံကြဝင်ကြည့်တယ် အာသူယောဂီတွေဖွင့်ဖွင့်နားတောင်ကြည့်တယ်အဲ့ဒါဘုန်းကြီးတို့ကတခါတည်းပရိပဋ္ဌာန်တွေရွတ်ဖတ်တယ်ရွတ်ဖတ်တဲ့ဆက်အချိန်ရရတယ်လို့အဲ့ဒါမှတခါကြလို့ချင်းပြောပြီးရှင်းဝင်လာကြတရားနာကြအဲ့ဒါလိုပဲခဏခဏလို့လေ့လာနေကြတယ်ဘာကြောင့်လဲတရားစကားလေးကြားရမှာလားဘုံဘုံတို့အတန်လေးကြားလိုက်ရစိတ်ထဲမှာကျင်တတ်တယ်ဗျာဘုံဘုံတို့ပိတရားပိတရားဖြစ်ဖြစ်ပဋ္ဌာန်တရားဖြစ်ဖြစ်တကူအတန်လေးကြားတပည့်တော်တို့ကအဖော်လေးဖြစ်တယ်ဗျာမောင်ရင်အချိန်ကြီးအလကားကုန်နေတယ် အဲ့ဒါလို့ပြောကြတယ်နော်ဒီနေ့တရားအသိနဲ့နေတဲ့ပုဂ္ဂိုလ်တွေပါဖြစ်တယ်ညီအေးတယ်အဲ့တော့မြတ်စွာဘုရားရှင်ကရန်တော်တဲ့သင်တို့ရဲ့စိတ်စဉ်မှာတတိပြထမ်းသောဉာဏ်ဖြင့်အမြဲတမ်းရှိနေပါစေ။ပါပြထမ်းတဲ့ဉာဏ်တတိပြထမ်းသောဉာဏ်ဟုတ်တယ်လားတတိဆိုတာတမာတိမြခင်မို့လားတမာတတိရဲ့တမာဝါယမတမာတမာတမာတိတမာတိမြခင် နော်အဲ့ဒီသမာဓိဆိုတဲ့သမာဓိမက်ကိမှာဝရိယကိုတတိကအုပ်ချုပ်တယ်တတိကိုဝရိယအုပ်ချုပ်တယ်အဲ့ဒီတတိနဲ့ဝရိယကိုသမာဓိကထိန်းချုပ်တယ်နော်ဒါဆိုရင်တမ္မာဝါယမတမ္မာတိတမ္မာသမာဓိတမ္မာတိမက်ကိသုံးပါးသည်စိတ်စင်ထဲမှာလာပြီးတော့ကိန်းနေသည်ရှိတော်တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတို့ပညာမက်ကိနှစ်ပါးတည်းကတမ္မာသင်္ကပ္ပမက်ကိက ကိုအမူအရာမှန်တယ်မြတ်ဒီပေါ်မှာသုံးတတ်တယ်နှုတ်အမူအရာမှန်တယ်မြတ်ဒီသုံးတတ်တယ်ဝေဒနာအမူအရာဒီမှန်တယ်မြတ်မသုံးတတ်တယ်စိတ်အမူအရာမှန်တယ်မြတ်ဒီသုံးပြသုံးတတ်တယ်မြင်စေယုံနာကြားစေယုံနာဒီပေါ်မှာသုံးတတ်တတ်တယ်အဲ့ဒါလို့သုံးသပ်ပြီးခန္ဓာတစ်ခုလုံးမှာပေါ်လာတဲ့သဘောလေးတွေကိုသုံးသပ်သုံးသပ်သုံးသပ်သုံးသပ်နေရင်းနဲ့တမာတိတွေမိခင်ကြကြဆုံးဖြတ်လိုက်တယ်။ဩဖြစ်ပေါ်လာသမျှတော့သင်္ကတတရားတွေအကုန်ဖြစ်ပြီးကုန်ပြက်နေတာကို မြင်စေယုံနံပေါ်ပေါ်ကြားစေယုံနံပေါ်နာစေယုံနံပေါ်ပေါ်စားစေယုံနံပေါ်ပေါ်ရနာကောင်းစေယုံနံပေါ်ပေါ်ကြံစည်တော်သည်သဘောပေါ်ဖြစ်ပေါ်လာသည်မြတ်တော်သင်္ကတတရားတို့သည်အကုန်ဖြစ်ပြီးအကုန်ပြည့်နေတာကိုလို့ဆင်ခြင်တတ်တဲ့သမာဓိဋ္ဌိညာဆုံးဖြတ်တတ်တဲ့သမာဓိဋ္ဌိညာဆင်ခြင်တဲ့သမာသင်္ကပ္ပညာနော်သမာသင်္ကပ္ပနဲ့သမာဓိဋ္ဌိဒီညာနှစ်ပါးတို့သည် ဘုန်းကြီးတို့တရားဓမ္မတွေရဲ့စိတ်စဉ်ကိုတည်ငြိမ်အေးချမ်းစေတတ်တယ်။အဲဒါမြတ်စွာဘုရားကသမာတိဘိကဝေပဝေတခြေသားတို့ခြေသမီးတို့သမာတိတရားပြောင်းအောင်ကြိုးစားကြ။စိတ်ကလေးတွေတည်ငြိမ်အောင်ခန္ဓာကိုညံလေးနဲ့ကက်ကပ်ပြီးကြောင်ကြဆိုင်ပြီးကြည့်ကြ။အဲဒါလိုစိတ်ကိစ္စတွေမှာသမာတိတတ်တွေရှိလာမယ်သမာတိစွမ်းတွေရလာပြီဆိုရင်တဲ့သမာဟိတောယထာဘုဒ္ဓပဇာနာတိသမာဟိတောသမာတိတရားတွေရလာမယ်ဆိုရင် ယတ္တာဗုဒ္ဓအိစ္ဆကောအိစ္ဆတိုင်းဒုက္ခကိုဒုက္ခအနတ္တကိုအနတ္တအတိုင်းအဖြစ်ကိုအဖြစ်တယ်အဖြစ်ကိုဟောတိုင်းမှန်သောပဇာနာတိပိုင်ပိုင်နေနေသီလာလိမဲ့သမာဓိအချိန်ရလာသည်ရှိသောခန္ဓာသဘောပေါ်မှာညံတော့ပြီးကက်ကက်ပဲကြည်တဲ့ကြည်တဲ့ဩတို့ရရှိတတ်သောခန္ဓာ၅ပါးယုံနာဓမ္မသင်္ကာရတရားတို့သည်အမြင့်မဘတရဇဖြစ်ပြီးပြည့်စည်နေပါပေါ်လားလို့ဖြစ်ပြီးပြည့်စည်တဲ့ဒုက္ခသစ္စာကိုမြင်မယ် ဒုက္ခဖြစ်ကြောင်းသမုဒ္ဒရာသစ္စာကိုပယ်သွန်းလာမယ်မေကသစ္စာတွေပွားမယ်လို့နိရောဓသစ္စာကိုမျက်မှောက်ပြုရန်အတွက်ရှိကျူခြင်းနေတယ်မဟုတ်လားဒါကြောင့်မြတ်စွာဘုရားရှင်ကတမာတိတရားကိုပွားများတဲ့ပုဂ္ဂိုလ်တွေဘာဖြစ်လို့တမာတိကိုစေဥစွာပွားများခိုင်းတယ်လဲဆိုတော့သစ္စာ၄ပါးကိုသိဖို့အတွက်ဒါ၄ပါးကိုသိဖို့အတွက်တမာတိရှိရင်ဟောယုတ်တရားရဲ့ဖြစ်ခြင်းလက္ခဏာနန္တဖြစ်ခြင်းလက္ခဏာကိုမသိလားမသိလားဘူးလား ဟောခန္ဓာရဖြစ်နေတာပြက်နေတာမြင်လာတမာတိရှိမှတမာတိမရှိမတွေ့ဘူးနော်ဒါကြောင့်တမာတိရှင်ရအခုခန္ဓာကိုယ်အမူအရာမှာတတိနဲ့အမြဲတမ်းထိမ့်သိပဲကြည်နေရမယ်နော်အဲ့တော့ဘုရားရှင်ကရန်တော်တဲ့ဒီတမာတိအရှင်ရထားသောပုဂ္ဂိုလ်မှန်တယ်မြတ်တဲ့ယဟန်ပစ္စည်းလူပစ္စည်းမြစ်တိပုဂ္ဂိုလ်မဆိုနံပါတ်1ဘာသစ္စာပိုင်းခြားသိမယ်ဘာသစ္စာကိုပယ်လာဖို့ ဘာသစ္စာကိုအဖမှန်တတ်တဲ့ပွားလာလိမ့်မယ်ဘာသစ္စာကိုဆက်ရောက်ဖို့အတွက်ဒါကြောင့်ဒီနေ့တရားတော်မြတ်ကိုနာယီမတန်သုံးသပ်ဆင်လေရှိရအောင်လို့တရားဓမ္မမြတ်တဏ္ဍတဲမှာဒီတို့တရားဟောတရားနာနဲ့ဒီခန္ဓာ၅ပါးယုံနာ၅ပါးတို့သည်အဖမထထအမြဲမပြတ်တရဇဖြစ်ပြီးပစ္စည်းတဲ့ဒုက္ခသစ္စာကိုကိုယ်ပိုင်ဉာဏ်ဖြင့်ထိုးထွင်းပြီးတော့မြင်နိုင်ကြပါစေ။ အပယ်လေးပုံရောက်စေနိုင်သောသမုဒိယသစ္စာကိုပယ်စွန့်နိုင်ကြပါစေမေဃသစ္စာကိုပွားများလို့နိရောဓသစ္စာနိသောကန္တဖက်ကိုကောင်းစွာမှတ်သွေးလှမ်းတဲ့နိုင်ကြပါစေကုန်သတည်း